ဓမ္မယုံမှာတရိပ်60စခန်းပထမဆုံးတရားစပြီးတော့ဟောရမှာပါခုတနေ့ကကဘာရရကလာတဲ့ဆွေမျိုးဟောဓမ္မဆွေမျိုးဓမ္မမိသားစုတွေဘုန်းကြီးတို့ကဓမ္မနဲ့အကူအညီပေးပါမယ်ဆိုတော့ဓမ္မအကူအညီတောင်းလို့ဓမ္မနဲ့အကူအညီပေးပါမယ်ဆိုတော့ဒီနေ့ ဓမ္မနဲ့အကူအညီပေးဖို့ရရက်60လုံးလုံးပေါ့လေပြင်ဆင်ထားတဲ့တရားကတော့လမ်းမှန်ကိုလိုက်စခန်းမှန်ဆိုင်ပါလေဒီတရားလမ်းမှန်လျှောက်လို့ရှိရင်စခန်းမှန်ရောက်မှာလမ်းမှန်တွားလို့ရှိရင်ညာမြင်နေပေါက်ပြီးတော့ အေးချမ်းနဲ့ပြေးရန်ကင်းတဲ့နေမြေရောက်မှာပဲဆောင်းအဲ့ဒီကောင်းစဉ်လေးနဲ့ဟောမှာပါသို့တော့ဒီနေ့ကတော့ရေ60လုံးလုံးတရားထုတ်တဲ့ပုဂ္ဂိုလ်တွေအထောက်အကူဖြစ်စေနိုင်တဲ့အချက်၉ချက်ပေါ့လေအဲ့ဒါလေးပြောဟောဘုရားမခေါ်ခင် တရားအထုတ်တယ်ဆိုတာသတိပ္ပံဘာဝနာတရားတွေအထုတ်တယ်ဆိုတာမိမိရဲ့တဏ္ဍာမှာကြီးဆူစွမ်းအားတွေထက်တန်အားကောင်းရှင်းလင်းပြတ်သက်ပြတ်သားရည်ကျက်လာအောင်ပြုလုပ်တဲ့သဘောမျိုးပါပဲလူတိုင်းလူတိုင်းဟာကိုယ့်ကိုယ်ကိုမမှားရအောင် ပြုမှာပြောမှာစိတ်ထားမှာတွေဖြစ်ရအောင်ထိတ်ချုပ်နိုင်စွမ်းရှိတဲ့စွမ်းအားတွေပေါ့လေအဲ့ဒီစွမ်းအားတွေထက်တန်လာအောင်လို့ရှင်းလင်းပြတ်သားပြီးတော့ရဲရဲရဲဖြစ်လာဖို့ပဲလိုအပ်တဲ့ထိတ်ချုပ်စွမ်းအားတွေမရှိဘူးဆိုလို့ရှိရင်ကိုယ့်ကိုယ်ကိုမနိုင်တော့မထိတ်နိုင်တော့အရှုံးပေးသူတွေလို့ခေါ်ပါတယ် ကိုယ့်ကိုယ်ကိုအရှုံးပေးလိုက်လို့ရှိရင်တော့ကိုယ်လည်းမသက်သာသူတစ်ပါးလည်းပဲအဲထိခိုက်နစ်နာအောင်ပြုလို့ရရောက်ပါတယ်ဆက်တယ်လို့ဆိုလို့ရှိရင်ကမ္ဘာလူသားယဉ်ကျေးမှုတွေဘောဒီစိတ်သုံးပြီးတော့လူသားတွေဟာဒိဋ္ဌံလို့ဖြစ်သွားမှာပါပဲအဲတော့တိဋ္ဌာဘာဝနာတရားအထုတယ်ဆိုတာ ကိုကိုကိုနိုင်နိုင်နင်းနင်းနဲ့ထိ ंछ ုပ်နိုင်ဖို့ကိုကိုကိုအောင်နိုင်သူဖြစ်ဖို့ထိ ंछ ုပ်စွမ်းအားတွေဖြည့်တင်းပြီးတယ်လို့ဒီလိုဆိုရပါပါအဲဒီထိ ंछ ုပ်စွမ်းအားတွေဖြစ်ပေါ်ခြင်းအကြောင်းအချက်ကိုမျိုးရှိပါတယ်အဲဒါကိုတဏှာကြီးတွင်းပြီးတော့အောင်လို့တူတူနဲ့ရှင်းရှင်းပြောပြပါမယ် ဝိပဿနာရှုသူမှာတတ္တာဖြစ်ပွားသည်ဆိုတဲ့ဘုရားအဆိုမိတ်ခုရှိထားပါတယ်ဝိပဿနာဆိုတာကိုယ်ရဲ့ကကြောင်းကျိုးစေရုပ်လံတရားတွေပေါ်မှာဖြစ်ပေါ်ပြီးကွယ်ပြောက်သွားပုံပေါ်လဲပြောက်လိုက်နဲ့ဆင်းရဲပုံတကယ်အာကုသရာမဟုတ်ဘူးဒီထဲမှာအတ္တကုံမရှိဘူးပေါ့ ထူးထူးထွေထွေရှင်းရမျိုးစုံနဲ့ကြည့်မြင်တဲ့ဉာဏ်ဝိပဿနာဉာဏ်ခေါ်ပါတယ်တကယ်တဘာဝဓမ္မအမှန်ကိုကြောက်ကြွဆက်ပုံနဲ့အတူရှင်းရသူမသိသေးဘူးဆိုရင်သူသူကိုယ်ကိုပေါ့လေအမှန်တရားကိုမှခံယူချက်မရှိသေးပါဘူးလက်ခံယုံကြည်မှုအတိအပြုဆုံးဖြတ်မှုလည်းမရှိသေးပါဘူး စင်ရင်လုံးတရားနဲ့ကြောက်ကြွဆက်ယူလို့ထိုက်တန်သမျှယုံကြည်မှုရှိပေမဲ့လို့ကိုယ်လေးမဟုတ်သေးတော့မခံရသေးပါဘူးတရားတော်အမှန်တွေကိုအစစ်စစ်အစစ်စစ်သိမြင်သွားမှတတ္တတရားကအရှိန်ဟုန်နဲ့တက်လာပြီးတော့နောက်ဆုံးခိုင်မာတဲ့အနေအထားဖြစ်သွားနိုင်ပါတယ်ဓမ္မအမှန်ကို ကိုယ်တိုင်ကိုယ်ကြအားထုတ်လို့တော်တော်လေးကျင့်လာလောက်တဲ့အထီးပေါ်တယ် တိသွားပြီဆိုလို့ရှိရင်ဒီတရားမှန်ပါပြီတဲ့ကျင့်နည်းလည်းမှန်ပါပြီတဲ့ကျင့်ရင်းရောက်ရရှိတဲ့ကျိုးရင်ကျိုးတယ်လည်းမှန်ပါပြီတဲ့ဆိုတာပေါ့တက်ခံလိုက်တော့တာပဲအတီးပြလိုက်တော့တာပဲဆုံးဖြတ်ချက်ချလိုက်တော့တာပဲဓမ္မမှသိလို့ရှိရင်ဓမ္မမှကိုဖော်ထုတ်တော်မူတဲ့ပုဂ္ဂိုလ်တူပေါ်မှာလည်းပဲအလိုလိုလက်ခံတည်ပြီးဆုံးဖြတ်ချက်ချတော့တာပါပဲ။ ကိုယ်တိုင်ကိုယ်ကြအားထုတ်လို့ထိုက်တန်သမျှကိုယ်တွင်းအပူကြီးငိမ့်တာကိုပေါ့လေလက်တွေ့သိမြင်ပြီဆိုလို့ရှိရင်ဒီလိုနည်းနဲ့အားထုတ်လို့ဒီလိုငြိမ့်သူရှိတယ်ဆိုတာပေါ့လေတန်ကအမှန်ပေါ်မှာလည်းယုံကြည်တော့ပါကောင်းတာပြုကကောင်းတာရဆိုးတာပြုလို့ရှိရင်ဆိုးတာရတယ်ကောင်းဆိုးတစ်မျိုးကတတ္တဝါတွေကို ကောင်းဆိုးဖန်တီးပေးနေတယ်ဆိုတာပေါ့ ကံနဲ့ကံရဲ့ကျိုးကိုလည်းပဲလက်ခံတော့ပါပြီ။စင်ရင်လူတရားနဲ့လက်ခံတာမဟုတ်ဘူးလက်တွေ့အသိဉာဏ်နဲ့လက်ခံတာ။အဲဒီကောင်းဆိုးတရားတွေကကောင်းဆိုးအောင်ဖန်တီးပေးနေတယ်ဆိုတော့ဘုရားကလည်းပဲကောင်းဆိုးကြောင့်ဘဝကြီးဖြစ်ခဲ့တဲ့ယခုလည်းပဲဖြစ်နေတယ်။ကောင်းဆုံးကံတွေရှိနေလို့ရှိရင်နောက်လည်းပဲဘဝတည်တည်ဆက်ရအောင်မယ်ဆိုတာပေါ့။ဒီလိုလည်းပဲယုံကြည်သွားတယ် ယုံကြည်တာမှတကယ်ယုံကြည်တာသူများကအသိယုံကြည်ခိုင်းလို့ယုံရတဲ့အနေမျိုးကိုကိုယ်ပိုင်ဉာဏ်နဲ့ယုံကြည်တာကိုယ်ပိုင်ဉာဏ်နဲ့တုပ်ပြီးတော့ယုံကြည်တာအဲ့ဒီတတတရားလေးတွေမြေယုတ်တဏ္ဍပါငကောကတော့တုံးနေတယ်တရားထုတ်တဲ့ခါကျတော့ကိုယ်ရဉာဏ်နဲ့ဖြစ်လာတော့ထက်လာတယ်ရှင်းလာတယ်ရဲရဲပြတ်သားလာတယ်ဟွန်းအဲ့ဒါဒီပြတ်သားလာပြီဆိုလို့ရှိရင် မှန်ကန်တဲ့တရားကိုလည်းပဲမှန်တဲ့အကြောင်းကိုလေရဲရဲရင့်ရင့်လုံးဝနဲ့ပြောဝနဲ့ကြောက်ဝနဲ့အဲ့ဒီရဲ့နောက်ဆုံးမှာတတိတဘာတိပညာဒါတွေလည်းပဲမိမိတဏ္ဍာဖြစ်ပြီးတော့သူတစ်ပါးရဲ့တဏ္ဍာမှာလည်းပဲဒါတွေပွားတော့နိုင်တယ်အဲ့ဒါဟာမိမိတို့တဏ္ဍာမှာငကိုကအားကမရှိသေးလို့ကြီးစိုးနိုင်စွမ်း မရှိခဲ့ပါဠိလိုတော့ဣန္ဒြိယဗလခေါ်တာပေါ့လေအခုကြီးစုနေစားရှိသွားတယ်ကြီးစုနေစားရှိသွားတော့မတရာဇရာစသည်အကြောင်းနဲ့ဂျုံကြိုက်ပြင်မယ်လို့ဒီကကြီးစုထားတော့ပုဂ္ဂိုလ်ကြီးကောင်းနေပြီဆိုလို့ရှိရင်လူတွေငြိမ်သက်တယ်လို့ပေါ့ကိုယ်မှာကပုဂ္ဂိုလ်နဲ့ရောရှိတဲ့တရားတွေပြည့်စုံနေလို့ရှိရင် ဟောက်ပြန်မှုဆိုတာမရှိနိုင်တော့ဘူးကိုယ်ကမှားတာဆိုတာမရှိနိုင်တော့ဘူးကိုယ်ကမှားလို့တရဝဆင်းရဲဒုက္ခတွေရောက်တာဒါမျိုးလည်းမရှိနိုင်တော့ဒီနည်းနဲ့ပဲကိုယ့်ကိုယ်ကိုအောင်နိုင်သူဖြစ်တဲ့အတွက်တရဝလည်းပဲမထိခိုက်အဲ့ဒီလိုအောင်နိုင်သူဖြစ်ဖို့ဆိုတာမိမိရဲ့တဏ္ဍာမှာတတ္တဆိုတဲ့တတ္တအဆက်ဆက်ဝိရိယဆိုတဲ့ဝိရိယအဆက်ဆက်တတိဆိုတဲ့တတိအဆက်ဆက်တမာတိဆိုတဲ့တမာတိအဆက်ဆက်ပညာဆိုတဲ့ပညာအဆက်ဆက်ပေါ့လေ စက်ဝိုင်းကြီးလဲသလိုပေါ့လေကျင်လောက်တဲ့အထိဖြစ်ပွားသွားရည်ဆိုတာဟောဒီတတိပ္ပံဥပဒနာတရားအထောက်ကဖြစ်နေပါလေမျက်မှောက်ပွားမှာဒီလိုအာမခံချက်ဘောအာမခံချက်တွေရနိုင်ပါလေအဲဒီဘောအာမခံရနိုင်လောက်အောင်ကြီးစိုးစွမ်းအား၅ပါးထက်တာအာကောင်ရှင်းလင်းပြတ်သားရေးမှာ အချက်၉ချက်ရှိပါတယ်နဝဟာကာရိဟိဣန္ဒြိယာနိတိခာနိဘဝန္တိကိုမျိုးသော အကြောင်းချက်တို့အရာကြီးစိုးစွမ်းအားတရားကို၅ပါးတို့ဟာထက်ထက်တန်တန်ပေါ့လေရှင်းရှင်းလင်းလင်းပြတ်ပြတ်သားသားရဲရဲရဲဖြစ်တာတတ်ပါတယ်အဲ့ဒီစကားလေးအစာပြောထားပါတယ် ပထမအချက်ကတော့ဥပ္ပလုပ္ပန္နလံသံခါရလံခရမေဝပစ္စတိသံခါရဆိုတာကိုယ်ရဲ့ကယုံနာတရားတွေဟာအကြောင်းတိုက်ဆိုင်ညီညွတ်ပါမှဖြစ်ပေါ်လာတတ်တဲ့တရားတွေပါသိကြပါစို့ဒီလိုဘုန်းကြီးအတန်လေးထွက်နေတာ ဒီသာအကြောင်းပဲဖြစ်ရတာမဟုတ်ဘူးပြောကျင်တဲ့စိတ်အစဉ်စဉ်ရောက်အတန်ရုပ်တည်စက္ကစက္ကဖြစ်နေတာကိုယ်တည်းကအမာဒနဲ့စိတ်ကြောင့်ဖြစ်တဲ့အမာဒအမာဒချင်းနှစ်ခုတွေ့တဲ့အခါမှာအတန်ကြီးဖြစ်ပေါ်လာတယ်ဒုတ်ဒုတ်ချင်းရိုက်တဲ့အခါမှာအတန်ကြီးထွက်လာတယ်လို့ပြောနေတယ်မှာအမာဒချင်းတစ်ခုနဲ့တစ်ခုထိတဲ့အခါမှာအတန်တတ်ကြီးထွက်လာတယ် ကိုယ်တည်းကအမာဒကကန့်ကြောင်ဖြစ်တဲ့အမာဒအခုပြောနေတဲ့အခါမှာဖြစ်တဲ့အမာဒကစိတ်ကြောင့်ဖြစ်တဲ့အမာဒအဲ့ဒီအမာဒချင်းတစ်ခုပေါင်းစုံညီညွတ်တဲ့အခါမှာအခုအတန်ကြီးဖြစ်လာတယ်အတန်လိုင်းကြီးဖြစ်လာတယ်အဲ့ဒါဒီသင်္ခါရခေါ်ပါတယ်တဝါ6ပါးတကား6ပါးမှာအာယု6ပါးတိုက်ဆိုင်တိုင်းညီမူကြားမှုအစရှိတဲ့ဝိညာဉ် အတိတရားတွေပေါ့လေဒါတွေဖြစ်သွားတာသူ့အကြောင်းနဲ့သူ့အကျိုးနဲ့ပေါ့လေဆက်ဆက်ပြီးတော့ဖြစ်နေတာအဲ့ဒါတွေကိုပါဠိလိုသံခါရလို့ခေါ်ပါတယ်အဲ့ဒီတရားတွေကဖြစ်လိုက်ရလိုက်လားဆိုတော့ဟုတ်ဥပ္ပန်ဥပ္ပန်လားခဏတိုင်းခဏတိုင်းဖြစ်နေတယ်စက္ကန့်နဲ့တွေ့မယ်ဆိုလို့ရှိရင်စက္ကန့်နဲ့ဘလောက်ဖြစ်နေအဲ့ဒီလည်းဖြစ်နေတာပဲတရားတွေက အဲဒီလိုခဏတိုင်းခဏတိုင်းဖြစ်နေတဲ့ယုံနာသင်္ခါရတရားတွေရဲ့တရားတွေဟာဖြစ်ပြီးဖြစ်တဲ့အတိုင်းဒီနေပြတ်သွားတာကြီးပဲအမှတ်ဖြစ်တဲ့ကောကကြောက်တိုက်ဆလို့ဖြစ်ပေါ်တဲ့သင်္ခါရတရားတွေခဏတိုင်းခဏတိုင်းဖြစ်တဲ့သင်္ခါရတရားတွေဟာဖြစ်ပြီးပြတ်တာကြီးပဲလို့ဒီလိုလည်းပဲလက်ခံထားရတယ်ကျမ်းစာအဲလိုလိုကိုယ်တိုင်တွေ့တဲ့အခါမျိုးမှာလည်းပဲ ကယ်တွေ့ပြီဆိုလို့ရှိရင်လက်ခံအတည်ပြုနိုင်ရမယ်မပြတ်တဲ့ဘက်ကခိုင်ရဲတဲ့ဘက်ကအကြောင်းရုပ်တည် ရှာပြီးတော့ခုခံကာဝယ်မနေရဘူးလို့ဆိုလို့တယ်အဲ့လိုခုခံကာဝယ်နေလို့ရှိရင်အစာပိုင်းလေးကိုကမယုံကြည်ရရောက်ပါတယ်တရားပေါ်မယုံကြည်ရရောက်ပါတယ်တော့အဲ့ဒါပထမဆုံးအဲပြည့်စုံရမယ်အချက်ပါပဲ ဖြစ်တိုင်းယုံနာချုပ်ပြဟာဒီကံရှိပါမည်တဲ့သို့တော့ရှုရှုခြင်းတော့အပြစ်တော့မမြင်ပါဘူးရိုးရိုးပဲမြင်နိုင်ကြတိုင်းနားနိုင်စားတိုင်းခြေတိုင်းဒီတိုင်းပေါ့အပေါင်းလိုက်အနေနဲ့မြင်နေကြတယ်စသည်ပေါ့လေဒီမှာကိုပါတော့အကုန်လုံးပေါ်သမျှဒီရှိမှရပါကြီးပါပဲဒါပေမဲ့လို့အထုဆာမှာတော့ တိတမာတိကအာမကောင်းပြီးတော့အကုန်လုံးမလိုက်နိုင်တော့လွယ်လွယ်နဲ့နင်းနေကအစားဝမ်းပိုက်ဆိုင်ပြီးတော့အောင်းပိန်ဖောင်းနေဖောင်းနေပိန်တိုင်းပိန်တိုင်းပေါ့လေဖောင်းတာလေးပေါ်ပြီးတော့ပေါ်တဲ့အတိုင်းတီးနေတော့ပြက်သွားလိုက်ပြီပိန်တာလေးတွေပေါ်လာတယ်ပေါ်တဲ့အတိုင်းတီးနေပြက်သွားလိုက်ပြီအဲ့ဒီဖောင်းမှုတွေဖြစ်တိုင်းဖြစ်တိုင်းပေါ့ဒီခွင့်ရမယ်အဲ့ဒါဟာပထမဆုံးပြုလို့ရမယ်ယောဂီရဲ့အဲ လုပ်ငန်းကုလတ္တအစာရည်တဲ့တရားတွေချက်တာအကောက်ကြီးအကြောင်းပါပဲဘုန်းကြီးတို့နှုတ်ကကမ္မဇပထဝီနဲ့စိတ္တဇပထဝီပူးပေါင်းပြီးတော့ဖြစ်ပေါ်လာတဲ့ကုလအတန်တအတန်လှိုင်းကြီးဟာအငွေ့ဥတုကြောင့်အစစ်စစ်အစစ်စစ်တွားနေတာအတန်လှိုင်းနေပါအဲ့ဒါတွေလက်သင်္ခါရတရားတွေပါပဲသင်္ခါရယုတ်တရားတွေပေါ့ဟွန်းစိတ်ကြောင့် ဖြစ်ပေါ်တဲ့ဘုံဆက်ဆက်ဖြစ်နေတဲ့သင်္ခါရတရားတွေပေါ့အဲ့ဒီအတန်ခိုင်းနေနားထောင်သူများရဲ့နားတွေရောက်လာတဲ့အခါကြားကြားနေတာပေါ့အဲ့ဒီနားဟာလည်းပဲသင်္ခါရပဲဒီလိုပဲသင်္ခါရတစ်ခုပဲကြားကြားနေတာလည်းပဲဒါလည်းသင်္ခါရတရားတွေနန္တရားတွေပေါ့ကြောက်တိုက်ဆိုင်မှာဖြစ်ပေါ်လာတဲ့ကြားကြားသိခုတွေပေါ့ အတန်လှိုင်းလာမှကြားရတာအတန်လိုက်မလာရင်မလည်းကြားအတန်လာပြီမဲ့လို့ခန္ဓာနားမရှိဘူးဆိုလို့ရှိရင်လည်းမကြားရခန္ဓာဖြစ်တဲ့နားထဲမှာအတိုက်တာဖြစ်တဲ့အတန်နေလာလာပြီးတော့တိုက်ခတ်ပေါ်နေတော့ကြားကြနေတာဒီတော့အတန်တတ္တိဟာသင်္ခါရတစ်ခုဖြစ်တယ်လို့မိမိတို့နားဟာလည်းပဲရုပ်သင်္ခါရကြီးကြားကြနေတာလည်းပဲနာမ်သင်္ခါရကြီးဆိုတော့အဲအကြောင်းတိုက်ဆိုင်မှာ တစ်ခုနဲ့တစ်ခုကြောင်းနှီးနွယ်ပြီးတော့ဖြစ်နေတဲ့တရားတွေဆိုတာအမှန်ထင်ရှားပါတယ်အဲ့ဒီတရားတွေဟာတစ်ထပ်ထပ်နဲ့ကြားနေတာပဲတစ်ထပ်ထပ်နဲ့ကြားနေလို့မြင်တဲ့အခါမှလည်းဒီတိုင်းပဲနားတဲ့အခါလည်းဒီတိုင်းပဲစားတဲ့အခါလည်းပဲဒီတိုင်းပဲထိတွေ့တဲ့အခါလည်းဒီတိုင်းပဲစိတ်ကူးစိတ်ကြံကြည့်တဲ့အခါမှလည်းဒီလိုပဲကြောင်းတိုက်ဆိုင်တဲ့ဒီခါတရားတွေကဖြစ်နေတာပဲခုကြည့်ဖို့အတန်လေးကြားနေပျောက်တော့ချက်ချင်းပျောက်သွားတာကြားပြီးပျောက်သွားတာဒီတော့နေတာမရှိဘူး ကြာပြီးပြောက်ကြာပြီးပြောက်ပဲတော့ပြောက်တဲ့ပြောက်နေတာအဲဒီလိုပြောက်ပြောက်သွားတာလေတိဖို့ရာအတွက်ကြာတိုင်းကြာတိုင်းလိုက်ပြီးတော့ရှုလိုက်ရတယ်နော်အဲဒီသဘောမျိုးပါဘယ်ခါမျိုးမှအပြစ်တည်ကြီးတတ်တတ်တွေ့တယ်လေလို့ဆိုတော့ဒီကညာဘက်ရောက်တဲ့အခါကျမှအပြစ်တတ်တတ်ကိုရှင်းရှင်းကိုတွေ့လာတရားရင်းအပြစ်တတ်တွေ့လာအဲဒီခါကျလို့ရှိရင်အတိညာဏ်ကြီးဟာတိတ်ထက်တန်တယ်ရှင်းလင်းနဲ့ပြတ်သားလာတာအဲအတိညာဏ်ကြီးက နောက်တွန့်သွားတာမရှိဘဲနဲ့ရှေ့ကိုရဲရဲရဲနဲ့တိုးလာတာပဲထက်တန်နေဆိုတာကြက်သားနေဆိုတဲ့အတိတ်ကဒုံဒီဒီမဟုတ်ဘူးဆိုတဲ့အတိတ်ပဲပေါ့ဒုံဒီဒီမဟုတ်ဘူးဆိုလို့ရှိရင်တော့ရှေ့တိုးတယ်ဆိုတဲ့အတိတ်ပဲပေါ့ဒါပေါ့အဲ့ဒီသဘောမျိုးပါပဲဒီမှာအဲ့တော့ထက်ထက်တန်တန်နဲ့ရှင်းရှင်းလင်းလင်းပြတ်ပြတ်သားသားစူးစူးရှာရှာအသိဉာဏ်ကြီးတိုးလာတယ်ဆိုတာတော့ဘင်္ဂဉာဏ်ပိုက်ဖြစ်တဲ့အခါကျမှ ပို့ပြီးတော့ထင်ရှားပါတယ်အဲဒီလိုဒီကရတရားတွေဖြစ်တိုင်းဖြစ်တိုင်းအပြည့်ကိုနေအောင်ရှိရမှာပฏิသင်္ခါနာဗလခေါ်တဲ့စင်ရင်တုံစွမ်းအားနဲ့စင်ရင်ရှုလို့ကတော့တည့်ရမမြင်နိုင်ပါဘူးပေါ်တိုင်းပေါ်တိုင်းရိုးရိုးစကားလေးနဲ့ မြင်လဲမြင်လဲကြားရလဲကြားရစသည်ပေါ့ဒီပူရင်လဲပူရအေးလဲအေးလဲတောက်ရင်လဲတောက်နေတယ်ဒီလိုတုတ်တန်စကားလေးနဲ့အများနားလေဖြစ်တိုင်းလိုက်ပြီးရှုရပါတယ်ရှုမှတ်ပါများလို့ရှိရင်တတိသမာဓိဒီအားကောင်းလာတဲ့အခါမှာတကယ်ယုံနာတရားတွေကြောင်းကျုပ်ဆက်ပြီးတော့ဖြစ်ဖို့အကျမ်းစာတည်လာပဲကြောင်းကျုပ်ဆက်ဖို့လေးတည်လာပဲကြောင်းကျုပ်ဆက်ဒီပုံမှာစဖြစ်ပေါ်လာပြီးတော့တခဏလောက်နေပြီးတော့ ပြောက်ွယ်သွားတာသိလာမယ်။နောက်ရိတ်ကလေးပေါ်ရိတ်ကလေးပြောက်ခတ်တွက်တွက်သိလာမယ်။နောက်ကတရိပ်ရိပ်နဲ့ပြောက်ပုံသိလာတာအစစ်စစ်။ဟွန်းအဲ့ဒါလို့အမှန်သိရသိအောင်ရှုရမှာစင်ရင်လုံးတရားနဲ့ယုံနာတရားတရားတွေပြစ်တာကြီးပဲလို့ဒီလိုစိတ်ကူးနဲ့ရှုလို့မရပါဘူး။ တိုက်ရိုက်တဘာဝကိုမြင်အောင်ပေါ်တာကိုတိတိလူကြီးပြောင်းရှုမှတ်နေတာပါစိတ်ကူးနဲ့ရှုတာကတော့အထင်ပဲရမှာအမြင်တော့မရဘူးအဲ့ဒီအထင်ကိုကြံဖန်ပြီးတော့ပြောရတာပဲအကောင့်ထဲပေါ်ဆိုပြီးတော့ကြံဖန်ပြီးတော့ပြောရတာအဲ့တော့သူတွေ့ကြုံချက်တဘာဝဟာလည်းပဲမပြတ်သားပါဘူးထင်ရကြံပြောညာမနှောဆိုတာညာမပါဘူးကိုယ်ပဲညာမပါဘူး သူတွေ့ကြုံတဲ့သဘောသဘောတရားတွေဟာလည်းမပြတ်သားမရှင်းနိုင်ဘူးဖြစ်တိုင်းမှတ်ရှုလို့ကိုယ်တိုင်တွေ့ရတဲ့ဟာယုံနာသဘာဝတွေယုံနာကြောင်းကျိုးဆက်ပုံတွေမျက်စိရဲ့သဘောပဲဆိုတာအဲ့ဒါကတော့ကိုယ်တွေ့အမြင်ကိုပြောတာဒါအမှန်ပြောတာပဲဒီကတော့မြင်တာကိုအမှန်ပြောမှသဘောရှင်းပါလေကြက်သားပါလေဒီမှာဟွန်းမြင်ရမှန်ပြောဉာဏ်မြင်တော့သဘောရှင်းလာပြီဆိုတာဆိုစကားရှိပါတယ်ဒီမှာ ဒီတော့ရရှိတဲ့အချိန်လေးမှာစိတ်ကူးများတဲ့ပုံကိုယ်တွေပေါ့ဒီဒါဘယ်လိုလဲဒါဘာကြောင့်လဲဒါဘာလဲစသည်ပေါ့လေအဲ့ဒါလိုပฏิစင်္ကနာဗလကိုလေဆင်ញင်လုံးတရားတွေများနေလို့ရှိရင်တော့ဘာဝနာဗလခေါ်တဲ့တပ်စင်တဲ့စိတ်စွမ်းအားနဲ့အမှန်ကိုအစစ်အစစ်မြင်တဲ့ပညာစွမ်းအားပေါ့ဘာဝနာဗလမရနိုင်ဘူး ဆက်လာအာထုတ်လှလာအာထုတ်လာပေါင်းများစွာအာထုတ်တနည်းနဲ့မှမရနိုင်ပါဘူးဒါတော့ဒီအခါမျိုးမှာပฏิစေကနာဗလခေါ်တဲ့ဆင်ရင်တုံဆွမ်းအားတွေကိုခဏချထားပြီးတော့ပေါ်တာကသာမိမိရရမှတ်မှဘာဝနာဗလစိတ်ဆွမ်းအားနဲ့အသိဉာဏ်ဆွမ်းအားတွေဖြစ်ပေါ်လာပြီးတော့အဲ့ဒီဆွမ်းအားနဲ့ဒါတကယ့်တဘာဝကြီးမြင်နိုင်တယ်ဆိုတာပေါ့လေအဲ့ဒီလိုသဘောထားပြီးတော့လည်းမှတ်ဖို့လိုပါတယ်။ နောက်တိုင်းသားတွေဆိုတော့များသောအားဖြင့်အတွေ့အခေါ်တွေကသိပြီးတော့သူကများကြအရေးကြီးကြတယ်ပေါ့လေတော့ဘောတရားတွေခုလေးပြောလိုက်လို့ရှိရင်သူတို့ရုပ်တရက်လက်မခံကြအောင်ဒါပါလဲဟမ်ဒါဘယ်လိုလဲဘာကြောင့်လဲဆိုတာပေါ့လေပฏิစင်္ဂနာဗလာနေသိပြီးတော့ဦးစားပေးလို့အားရှိပါတယ်လက်တွေအထုတ်တဲ့နေရာမှာဒီပฏิစင်္ဂနာဗလာဟာအလုံးအနှောက်ရှက်ဖြစ်ပါတယ်ဟန်တားကြီးပဲသူကတော့ ကိုယ်ထဲကသင်္ခါရတရားတွေပေါ်ပေါ်ချင်းအရှိန်အဟုန်နဲ့ပေါ်လိမှတ်နေတာကမှဓမ္မလက်မှန်ပဲဆိုတာပေါ့လေအခြေခံယုံကြည်ပြီးတော့အဲ့ဒါကိုမှတ်ပြီးအောင်လို့အားစိုက်နေလို့ရှိရင်တတ္တအာဝင်လာပြီခုနအားစိုက်တဲ့ဝိရိယဝင်လာပြီလူကြတက်ကြွတဲ့သဘောကြီးဝင်လာပြီအားကြီးဖြစ်လာပြီ ဖြစ်တဲ့တန်တာအားစိတ်လို့ရှိရင်ကလားပေါ်စေအာယုရဲ့သဘာဝလည်းမိလာတယ်တတိရှိလာတတိလည်းဖြစ်လာပြီတတိဖြစ်လာပြီဆိုလို့ရှိရင်ဆွဲပြဆိုရှုရအောင်စိတ်ကလေးစိုက်ကြသွားတယ်အဲဒါဘာဝနာကလာပဲကျုပ်တက်လာဝိရိယကကိလေသာလက်မခံပယ်လန်းတယ်ဟန်တာလုပ်ထားတယ်သူကတော့ကုသိုလ်တရားတွေလောက်ပွင့်သွားအောင်သူကဖွင့်ပြလိုက် တတိဥစီတမာရီဥစီတဲ့ကုသိုလ်တရားတွေဝင်လာတယ်အဲ့ဒီတရားတွေစိတ်ကစိတ်ကဖြစ်နေတာဒါဘာဝနာပလတွေပေါ့တော့အောင်လည်းမစိတ်နဲ့တက်ပြီးတော့သဘောခံနေအခြေခံစားပြီးတော့အစစ်စစ်စစ်စစ်သိကောင်းအဲ့ဒါလည်းဘာဝနာပလပဲသမာဓိဘာဝနာပလနဲ့ပညာဘာဝနာပလဆိုတာဒါလေးဖြစ်လာတယ်အတိညာလေးဖြစ်လာတဲ့အခါမှာအော်ဟုတ်ပါလားဆိုတာပေါ့လေကိုယ်တိုင်လက်ခံအတည်ပြုဆုံးဖြတ်ခြင်းကြတော့ခါတော့အစစ်စစ်အစစ်စစ်အတိညာဖြစ်သလား လက်ခံအတည်ပြုမှုတွေဖြစ်လာပါတယ်အဲ့ဒါကမှဘာဝနာဖလဖြစ်တာအမှတ်နေမှဆင်ရင်နေလို့ရှိရင်ဒါမရဘူးသူကတော့ဆင်ရင်နေလို့ရှိရင်ကြော်သွားတယ်လူနာတရားတွေအဖြစ်ပြက်ကမြန်ပါပြီနဲ့မမီတော့ဘူးဆင်ရင်နေလို့ရှိရင်အထင်မရတော့အမြင်မရတော့ဘူးဟာပဲအဲတော့အထုတ်တဲ့ကာလမှာပဋိသင်္ကနာဗလာကိုဥစားမပေးပဲနဲ့ဘာဝနာဗလာဖြည့်ရေးဥစားပေးပြီးတော့ဗောလေအပြစ်ကိုညှိနှိုင်အောင်ဗောလေ ဒီလမ်းစဉ်မှန်တာပဲဆိုတဲ့အနေနဲ့အားစိုက်ပြီးတော့ပေါ့လေဟွန်းလိုချတဲ့ကြော်ဖြတ်လာပြီးတော့စွစွမြဲမြဲရှုမှပြီးတော့စိတ်ဆူစီးမှုဘာဝနာပလာတွေအားကောင်းပြုလုပ်ပြောပါမယ်အဲ့ဒါဒီအားကောင်းလာလို့ရှိရင်နောက်ပြရဘာဝနာပလာဆိုတာအလိုလိုဖြစ်လာမှာပါပဲဒီနေ့ကတော့တဏှာကြီးပြီးတော့ဒါလောက်မှလည်းတော်ကြအောင်